လုပ်ငန်းခွင်ပိုင်းလုပ်ငန်းခွင်ပိုင်းဖြစ်တဲ့အတွက်ကြောင့်ဒါမိမိတို့တက်တောင်တက်တာရိယာပုဂ္ဂလိကိုရွေးချယ်တက်တောင်တက်တာရိယာပုဂ္ဂလိကိုရွေးချယ်ပြီးတော့ဒါကမ္မဋ္ဌာန်းနှလုံးတွင်ကြရအောင်နောက်ပြီးတော့ဒီလုပ်ငန်းခွင်ပိုင်းမှာပေါ့တက္ကမတန်အကျင့်ကြီးတက်ကြီး၄ပါးရဲ့သဘောတရား၁၂မျိုးကိုဟောကြားခဲ့တာပေါ့အဲဒီနေ့တော့အား အာဘောဓကဖွဲ့စည်းမှုသဘောကိုရောက်ပြီ။အဲ့တော့ကောင်းတာကတော့တို့တကကြီးတို့မရင်ခုဒီအချိန်လေးမှာတော့နိုင်ရွယ်လောက်မိမိတို့ကအတိတ်တန်နဲ့အဲဒိတ်တန်ပြီးတဲ့အခါအာဓာတ်တစ်ခုကိုပဲနှလုံးသွင်းရမှာ။နှလုံးသွင်းရမှာဆိုတော့တော်တော်အကြွေမြန်သိပြီးတော့ရှိကဓာတ်တွေကိုကြည်ပြုံခဲ့တဲ့ပုံကိုဆိုရင်တော့ရှိကဓာတ်သဘောတရားတစ်မျိုးသို့မဟုတ်လည်းနှမျိုးသုံးမျိုးသို့မဟုတ်အကုန်လုံးခက်မြန်မြန်နှလုံးသွင်းလိုက်နိုင်လို့ပိုကောင်းတယ်။အဲ့လိုနှလုံးသွင်းပြီးတဲ့အခါကျဒီနေ့ဦးဇင်းတို့ အဲဒီအာဘောဓရဲ့ဖွဲ့စည်းသဘောလေးကိုစပြီးတော့ပြောကြရအောင်ဒေါရကကြီးတက္ကမကြီးတွေကအဲလိုက်ပြီးတော့ဒါချန္တာတဲ့အရိယာပုဂ္ဂိုလ်ကိုထိုင်ပြီးတော့ဥစဉ်ပြောတဲ့အတိုင်းနေတိုက်ပြီးတော့နှလုံးသွင်းကြည့်ပေါ့အဲတော့ဒီအာဘောဓရဲ့ဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘောဆိုတော့ဖွဲ့စည်းမှုသဘောကိုကောင်းဦးဇင်းတို့နည်းနည်းလေးတော့ရှုရခက်တဲ့သဘောပါရှုရခက်တဲ့သဘောဖြစ်တဲ့အတွက်ကြောင့်ကောင်းတာတော့ ဒီရှေ့ကနေပြီးတော့ဒီမာကျန်လေးအဲ့လိုတန်မျိုးပေါ့အဲ့ဒါမျိုးလေးတွေကိုလည်းအများများလေးရှုနောက်ကတွုံးမှုသဘောထောက်မှုလို့ပေါ့ဒါလေးတွေကိုရှေ့ကရှုခဲ့ဖို့ဒါလေးတွေကိုပြန်ပြန်အာရုံတော့ယူထားဖို့လိုတယ်အဲ့လိုလိုပြီးတဲ့အခါကျတော့ကောင်းပြီခုအာဘောဓရဲ့ဖွဲ့စည်းမှုသဘောကိုရှုမယ်ဖွဲ့စည်းမှုသဘောကိုရှုမယ်ဆိုတော့အရင်ဆုံးသဘာဝလေးတစ်ခုကိုကိုကကြိုပြီးတော့ဆင်ခြင်ပြီးတော့ထားရင်တကယ်ရှုတဲ့အပိုင်းမှာလွယ်ကူတယ်အဲ့တော့သဘာဝလေးတစ်ခုဆိုတော့အာဘောဓကဖွဲ့စည်းတတ်တယ် ပြီးခဲ့တဲ့နေ့တုန်းကဦးဇင်းတို့ပြီးခဲ့တဲ့အပတ်ကတော့အာဘောဓကယူစည်းမှုသဘောအဲ့တော့ယူစည်းမှုသဘောကတော့ရှင်းတာပေါ့လေဒီခုနရည်တည်ဆိုလဲပဲဒါစီစဉ်နေတဲ့သဘောဒါယူစည်းနေတဲ့သဘောပဲနေရာကနေနေရာကိုစီစဉ်နေတယ်အခုဖွဲ့စည်းတယ်ဖွဲ့စည်းတယ်ဒီရေတက်ကအာဘောဆိုတဲ့ဒီရေတက်ကဖွဲ့စည်းတယ်ဆိုတာကဘာပြောတာလုံးဆိုတော့ဦးဇင်းတို့ဟိုးမှတကကြီးတကမိုက်တွေကြည့်ညမှာဆက်ပြားမုံလေးတွေရှိမယ်အဲတို့မို့လို့မှဂျုံမုံလို့အမုံလေးတွေရှိတယ် အဲဂျုံမုံလေးတွေဒီတခါလေသူ့ဆန်တဲ့သူဟိုတခုစီဒါပြန်ကျင်းနေတာပဲတကယ်တော့ဒါပေမဲ့အဲ့ဂျုံမုံလေးတဲ့ကိုထိုက်တဲ့နဲ့ဒီရေပေါ့အမောင်လေးတခုကိုထည့်လိုက်လို့ရှိတခါလေတပြေးပြေးနဲ့အဲ့အမောင်လေးတွေကဘာလဲဆိုတော့ဖွဲ့စည်းသွားတခုနဲ့တခုနဲ့ဒီဟိုပုတ်ကတ်သွားတယ်ပေါ့ဒါကိုဘာလှုပ်လိုက်တာတော့ဆိုတော့ဒီရေကလှုပ်လိုက်တာပဲရေလေးထက်တဲ့နဲ့ရေလေးထည့်လိုက်တော့ဒီအမုံလေးတွေကတခါလေစူးစီးသွားတယ် အဲ့လိုပဲဦးဇင်းတို့ညံနဲ့ဆောင်ကြီးဟဲ့ဒီခန္ဓာကိုယ်ကြီးဟာတကယ်တော့ယုတ်ကလပ်လေးတွေနဲ့ဦးဇင်းတို့ခန္ဓာကိုယ်ကြီးကတီးတဆောက်ထားတာနော်ယုတ်ကလပ်အမောမွားလေးတွေပဲအဲ့တော့အဲ့မှာအာဘောဓကသူကအာဘောဓကဒီဖွဲ့စည်းမှုသဘောနဲ့ဖွဲ့စည်းထားလို့တော့ဦးဇင်းတို့ကအခြေတကောင်းကားအနေနဲ့ရှိနေကြတာမဟုတ်လို့ရှိရင်ဒီခါလေးပြန်ကျင်းပြီးတော့ယုတ်ကလပ်တွေအနေနဲ့ပဲဖြစ်နေတာဒါကြောင့်မို့လို့ဒီအာဘောဓဒီခန္ဓာကိုယ်တစ်ခုလုံးခြေဆုံးကောင်းဆုံးမှာအာဘောဓရှိတယ်အဲ့တော့အဲ့ဒီအာဘောဓကိုရှုတော့မယ်ဆိုရင်တော့ခုနဖွဲ့စည်းမှုသဘောကိုရှုရင်တော့ အဲ့လိုလေညံလေးကလည်းစောင်းထားရတယ်ညံလေးကစောင်းပြီးတော့ဆင်ញင်းထားအဘောတက်ခဲ့တဲ့ပုံပြီးတဲ့အခါကျမှအဲ့ဒီဖွဲ့စည်းမှုဘောသဘောလေးကိုစပြီးတော့ထင်ရှားတဲ့နေရာကရှုမယ်ဘယ်နေရာကထင်ရှားတယ်လဲဆိုလို့ရှိရင်တော့အကယ်၍ကိုယ်ခန္ဓာကိုယ်မှာကိုယ်ကဒီအာဘောတက်ခဲ့ဖွဲ့စည်းမှုသဘောကိုလိုက်ပြီးတော့ညံလေးနဲ့ဆင်ញင်းနေနေတနေရာကတော့ထင်ရှားလာတတ်တယ်အရှိကတက်တွေကိုလည်းရှုဘူးပြီးသားဖြစ်အကယ်၍မထင်ရှားဘူးဆိုတော့ကိုယ့်လက်ကလေးတစ်ဖက်ကိုကိုယ့်ဘက်ကိုပြန်ပြန်ပြီးတော့စုပ်ကြည့်ရတယ် ခတ်တင်းတင်းလေးစုပ်ကြည့်လိုက်လက်တစ်ဖက်ကိုလက်တစ်ဖက်ကလေးနဲ့ခတ်တင်းတင်းလေးဖြစ်ပြီးတော့ညှစ်ကြည့်လိုက်လို့ရှိရင်အမတင်းပြီးတော့စီးစီးလေးဖြစ်လာလိမ့်မယ်ဒါလက်ကလေးကိုထက်ကထက်ကအဲ့လိုလေးလုပ်လိုက်ရှင်ဒါစုပ်ထားလိုက်လို့ရှိရင်ခတ်တင်းတင်းနဲ့စီးစီးလေးဖြစ်သွားတယ်အဲ့ဒါလေးကိုအာယုံယူအဲ့နေရာလေးမှာအောင်ယူပြီးစောစောကပြောခဲ့တဲ့အတိုင်းလည်းပဲဒီအာမောတက်ကဖွဲ့စည်းတတ်တဲ့သဘောကိုလည်းညံနဲ့ဆင်ញင်းတာဆင်ញင်းတိုင်းပြီးအဲ့လက်ကလေးနဲ့ဖြစ်တာလို့ခက်စီးစီးလေးဖြစ်တဲ့နေရာလေးကိုကြည့်လိုက်လို့ရှိရင်အဲ့မှာ အာဘောတကဖွဲ့စည်းထားတဲ့သဘောညာနဲ့ဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘောလို့စပြီးတော့ဒါပွားများနေလိုက်ပွားများနေရင်စောစောကလက်ကလေးနဲ့ဖြစ်ထားတဲ့နေရာလေးမှာဆိုအဲ့မှာစီးစီးလေးဖြစ်လာမယ်အဲ့အာဘောတကဖွဲ့စည်းနေတဲ့သဘောခါတဲ့အဲ့ဒါလေးကိုလည်းနားလည်လာမယ်ရေအမြန်တို့ညာနဲ့ကနားလည်လာပြီဆိုလို့ရှိရင်တကားအဲ့ဒါလေးကိုပဲမှန်မှန်လေးအဲ့ဒါပွားများနေပြီးတော့အဲ့ဖွဲ့စည်းမှုသဘောလေးကိုညာနဲ့မှာထင်းထင်းရှားရှားသိလျက်နေတယ် အဲ့ဒါပွားများနေမင်းစီတဲ့ကနေဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘောပွားများနေမင်းညံနဲ့စူးစူးဆိုက်ဆိုက်ကလေးအဲ့ဒီမိမိစပြီးတော့ထင်ရှားတဲ့နေရာလေးကိုညံနဲ့စူးစူးဆိုက်ဆိုက်ကလေးကြည့်မယ်လက်ကလေးနဲ့စုပ်ကလေးလေးဖြစ်ထားလို့စီးပြီးအဲ့မှာတခါလေစီးစီးလေးဖြစ်လာမယ်အဲ့ဒါဖွဲ့စည်းနေတဲ့သဘောလေးကိုညနေမှာထင်းလာရင်အဲ့ဒါလေးကိုဝက်တောက်ချောက်အဲ့ဒါဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘောလို့ပွားများနေမယ် ပွားများနေမယ်ဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘောဟောမိမိကပွားများနေဓကမထံရဲ့သဘောကိုကပိုးပူပြီးတော့ထင်ရှားလာမယ်ဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘောထင်ရှားလာတယ်ထင်ရှားလာတဲ့အတိုင်းမိမိကလည်းဆက်လက်ပြီးတော့ပွားများနေတယ်ဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘောတပြည့်ပြည့်နဲ့ထင်ရှားလာပြီစိတ်ထဲမှာလည်းကျေနပ်ပြီ ကျင်းတတ်ပြီဆိုလို့ရှိရင်နေရာလေးကိုရှေ့ကပြောခဲ့ပြီးနည်းနည်းချင်းချဲ့ကလေးမိမိကလက်လိုနေရာမျိုးလေးမှာစပြီးထင်ရှားလို့ဖွဲ့စည်းမှုသဘောကိုရှုနေရင်လည်းအဲလက်လိုနေရာလေးကနေဖြည်းဖြည်းချင်းဧရိယာလေးကိုချဲ့ပြီးတော့အဖွဲ့စည်းမှုသဘောဒိုးဒိုးဒိုးဒိုးရှုသွားမယ်လက်ကောက်ဝက်ကနေတစောင်းလက်မောင်းပခုံးနှစ်ဖက်ဥကောင်းတစ်ခုလုံးဖြည်းဖြည်းချင်းဒီအဲ့ဒါဧရိယာလေးကိုဒိုးပြီးဖွဲ့စည်းမှုသဘော ရှုနေဒါဗနေရာပဲကြည့်ကြည့်ခုနလက်ကနေစပြီးရှုခဲ့လို့ရှိရင်ခုနက လက်ကောင်းဝင်းနှစ်ဘွဲတစ်စောင်းလက်မောင်းပကုံးနှစ်ဘက်လေတိုင်းဥကောင်းတစ်ခုလုံးယူစည်းမှုလို့ဖွဲ့စည်းမှုသဘောလေးထင်ရှားအထင်ရှားနေတဲ့အတိုင်းပဲအထင်ရှားတဲ့နေရာမှာပဲထက်ကတက်ကလည်းပွားများနေမယ်ဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘောထင်ရှားပြီးတော့နေရာကိုနည်းနည်းဆက်ပြီးတော့ချဲ့ယူမယ်။အိုးအထက်ပိုင်းခန္ဓာကိုယ်တစ်ခုလုံးခါလောက်ရအောင်ဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘော ရပြီဆိုရင်ခါလောက်ကနေဟိုးပစိတုံးနှစ်ဖက်လောက်ဒီဖွဲ့စည်းမှုသဘော ဖွဲ့စည်းမှုသဘောမရသေးတဲ့သူတော်ကောင်းဖြစ်ခဲ့မိမိထင်ရှားတဲ့နေရာလေးကမှပြန်ပြန်ပြီးတော့စိုက်ပြီးဖွဲ့စည်းမှုသဘောကိုရှုနေရမယ်ဖွဲ့စည်းမှုသဘောရှုရင်ရှုရင်ရှုလက်စားနဲ့ရှုလေရှုလေဖွဲ့စည်းမှုသဘောလေးကထင်ရှားလာလိမ့်မယ်ထင်ရှားလာရင်ထင်ရှားတဲ့ဖွဲ့စည်းမှုသဘောလေးကိုတကားတဲ့နေရာပြန်ပြန်ပြီးတော့ချေ့ယူမယ်ဟိုးတစ်ပိုင်းခန္ဓာကိုယ်တစ်ခု ခါလောက်ရအောင်ဓမ္မခန္ဓာကိုတစ်ခုလုံးဖွဲ့စည်းမှုလေးတင်ရှားဗနည်းပဲကြည်လိုက်ကြည်လိုက်တင်ရှားနေတယ်ဟောအာဘောဓကလည်းခန္ဓာကိုအနှံ့မှာရှိနေတဲ့အတွက်ကြောင့်ထင်ရှားနေတယ်ဖွဲ့စည်းမှုသဘောလေးထင်ရှားနေပြီဆိုရင်ခါလောက်ကနေပြီးတော့အောက်ကိုတစ်စီလုံးတစ်စီလုံးနှစ်ဖက်လောက်အထိဖွဲ့စည်းမှုသဘောလေးကိုဆက်ရှုမယ်ထင်ရှားနေတယ်ထင်ထင်ရှားရှားသိလျက်နဲ့ပဲစက်ကအထက်ကပွားများနေတယ်ဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘော ဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘောထင်ရှားနေတယ်ထင်ရှားလေးနဲ့ဆက်ပြီးတော့ပွားများနေတယ်ဖွဲ့စည်းမှုသဘောပွားများလေးလေးထင်ရှားလာလေးလေးညံထဲမှာအတိညာတန်ရှင်းလာလေးလေးဖွဲ့စည်းနေတဲ့သဘောလေးထင်ရှားနေပြီဆိုရင်ဟိုးခြေပြတိုင်အောင်ဇက်နေရာလေးချက်သွားမယ်ခြေပြတိုင်အောင်မြင်းနေနေချင်းလေးဖွဲ့စည်းမှုသဘောလေးကိုတိုးတိုးတိုးတိုးရှုသွားတယ် နောက်ဆုံးတော့ခန္ဓာကိုယ်ခြေဆုံးကောင်းဆုံးဖွဲ့စည်းမှုသဘောလေးထင်ရှားလာအဲ့လိုခန္ဓာကိုယ်ခြေဆုံးကောင်းဆုံးဖွဲ့စည်းမှုသဘောလေးထင်ရှားလာထင်ရှားလာတဲ့အတိုင်းလေးပဲစက်ကစက်ကရှုဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘောဟောဘူကောင်းဆံပြမှဒီခြေပြားတိုင်အောင် ဖွဲ့စည်းမှုသဘောလေးကိုရှုရအဲ့လိုဘူကောင်းဆံပြမှဒီခြေပြားတိုင်အောင်ဖွဲ့စည်းမှုသဘောလေးကိုဉာဏ်နဲ့တည်းထိုးထိုးထွင်းထွင်းလေးရှုနေခြင်းကိုပဲ အသာကြအကျော်ကြအရေးကြမှဉာဏ်တိဥသောလက်သွင်းပြီးတော့ရှုနေတယ်လို့ပြောတာခန္ဓာကိုယ်တစ်စိတ်တစ်ပိုင်းစီဟိုနေရာလေးကိုထုတ်ရှုဒီနေရာလေးကိုထုတ်ရှုတာမျိုးမဟုတ်ဘဲနဲ့ဟိုးဥကောင်းကနေစဖြူပြီးခြေပြားတိုင်အောင်ဖွဲ့သူသဘောလေးကိုရှုဟောပတိမူလေးကထင်ရှားနေတယ်ဘယ်နေရာကိုပဲကြည့်လိုက်ကြည့်လိုက်ဥကောင်းကိုကြည့်လိုက်ကြည့်လိုက်ခန္ဓာကိုယ်ဘယ်အစိပ်ပိုင်းကိုပဲဖန်ဉာဏ်နဲ့ကြည့်တယ်ကြည့်တယ်ဖွဲ့စည်းမှုသဘောကထင်ရှားနေတယ်အခြေဆုံးကောင်းဆုံးထင်ရှားနေတယ် ရှုခဲ့တော့ကခန္ဓာကိုယ်ရဲ့ကိုညံဆိုင်ပြီးတော့ရှုနေတာမိမိရဲ့ဟဲ့ဒီခန္ဓာကိုယ်ကြီးတဲ့ကိုညံတိဟူသောလက်သွင်းပြီးသုံးသပ်ပွားများနေခြင်းကြောင့်အဲ့ဒါခန္ဓာကိုယ်တစ်ခုလုံးဘယ်နေရာကြည်လိုက်ကြည်လိုက်အဲ့ဒါဖွဲ့စည်းမှုကထင်ရှားနေထင်ရှားနေတက်ကတက်ကပွားများနေမယ်ဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘောကိုညာနဲ့မှာထိုးထိုးထိုးနဲ့မတည်ပဲနဲ့စိတ်ထဲကနေပြီးတော့ဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘောလို့ဆိုခံရမှတ်တာကတော့ အဲတကယ်ကိုဒါမိမိရဲ့ဉာဏ်ပညာနဲ့သိတာမျိုးမဖြစ်ဘူးဆိုကမ္မထမ်းပဲဖြစ်မယ်ဒါကြောင့်မလို့ဖွဲ့စည်းမှုကိုမတရားတဲ့ပုဂ္ဂိုလ်ကပြန်ပြန်ပြီးတော့စမ်းကြည့်ကုလကလေးကိုကိုပြန်ဖြစ်ဖြစ်ကြည့်လို့စီးစီးလေးတွေ့နေအဲ့နေရာလေးမှာဖွဲ့စည်းမှုသဘောလို့ထပ်ခါထပ်ခါစရှုကြည့်ရှုကြည့်ရင်ရှုပါလေတော်တော်လေးများလို့ဖွဲ့စည်းတဲ့သဘောကိုဉာဏ်နဲ့စောင်းဆောင်ရှုရင်ဖွဲ့စည်းမှုတွေကထင်ရှားလာတယ်ထင်ရှားလာပြီဆိုတဲ့နေရာကစပြီးတပြေးပြေးချင်းဒါရှိရှိက ဓာတ်တဘာဝတွေကိုရှုခဲ့ဘူးသလိုနေရာလေးကိုချဲချဲချဲချဲပြီးရှုလိုက်တာခြေသုံးကောင်းလုံးထင်ရှားလာခြေသုံးကောင်းလုံးထင်ရှားရင်ထင်ရှားတဲ့အတိုင်းလေးအဲ့ဒီဖွဲ့စည်းမှုသဘောလေးကိုထပ်ကထပ်ကပွားများနေပွားများလေးလေးဖွဲ့စည်းမှုသဘောကထင်ရှားလာလေးလေးပွားများလေးလေးထင်ရှားလာလေးလေးနောက်ဆုံးတော့ဘာဖြစ်လာမလို့ခန္ဓာကိုယ်တစ်ခုလုံးလေးကတခါလေးကျူးလေးနဲ့အိတ်အိတ်ကလေးတုတ်ထားတဲ့သဘောအလား တကားတဲ့အဲ့မှာဖွဲ့စည်းမှုတွေထင်ရှားလာတယ်ဒါဆိုရင်တော့တော်တော်လေးအောင်မြင်ပြီခန္ဓာကိုယ်ခြေဆုံးကောင်းဆုံးဇက်ကဇက်ကရှုနေပြီးတော့ဖွဲ့စည်းမှုသဘောဉာဏ်နဲ့ကိုယ်ကိုယ်ပြပြဒုဒုဒုနဲ့တိလေးနဲ့ပွားများနေရမယ်ဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘောညာနိုင်ဝဲမြအကျိုးသာပြီးတော့ဒိဋ္ဌံအောင်အကျိုးသာအထုတ်ကြအောင်ဆို စဉ်မှုသဘောလေးကိုမိမိခန္ဓာကိုယ်မှာခြေဆုံးကောင်းသောဒါနှလုံးသွင်းပြီးပေါ်များနေခြင်းကိုဒါတက္ကမထအကျဉ်းကြီးတွေကအာဘောဓတိအာဝလက္ခဏာကိုပေါ်များအထုတ်နေခြင်းဘယ်လိုဆိုရဒီနေ့တော့ဒီမှာလေးတက္ကမထကိုဒီမှာပဲနားကြအောင်ဆို